အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလဆန်း17ရက်2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောအလခတ္တုပမသုတ်အနှစ်ချုပ်အပိုင်း1တရားဒေသနာတော် မစ္စည်းမနိကေမှာပါရှိတဲ့အလခတ္တုပမသုတ်တံကိုနာကြကြရမှာဖြစ်တယ်အလခတ္တုပမဆိုတာအလခတ္တဆိုတာမွေကိုခေါ်တာဥပမာကနိုင်ရှင်တာမွေနဲ့နိုင်ရှင်တယ်လို့ဒီလိုဆိုလိုတာမဟုတ်ဘဲနဲ့ ဝေဖန်သူနဲ့နှိုင်းယှဉ်ပြီးတော့ဟောတဲ့တရားစာပေသင်ယူတဲ့အခါမှာဟိုသင်တာတော့ကောင်းတယ်သို့တော့တက်လာတဲ့အခါမှာလူတွေမှာအသုံးပြုတာကြတော့တလွဲဖြစ်တတ်တယ်ပေါ့အဲ့လိုသင်ယူတာကကြာကြာနာနာ စာရဲ့ပေရဲ့စာစာပေရဲ့အဓိပ္ပာယ်လိုက်နာကျင့်သုံးရမယ့်အချက်တွေကိုမှတ်ယူပြီးတော့ရှောင်းရန်ဆောင်းရန်ဆိုတာလို့ရှောင်းရမယ့်ဟာကိုရှောင်းအောင်ဆောင်းအောင်မယ့်ဟာဆောင်းအဲ့လိုလုပ်ရမယ့်စာကိုတလွဲရောက်သွားတာမျိုးအဲ့ဒါကိုအလကတုပမတုတ်မှာအဲ့ဒါကိုဟောတာမွေဖမ်းမတက်လို့ရှိရင်မွေကိုက်ရင် မွေဖမ်းမတတ်တဲ့ပုဂ္ဂိုလ်ကမွေကိုက်ခံရတတ်တယ်ပေါ့မွေအဖမ်းတတ်တဲ့ပုဂ္ဂိုလ်ကြတော့မွေအကိုက်မခံရဘူးအဲ့တော့သင်္နာတော့ကောင်းတယ်အပြစ်ကင်းတဲ့တတ်ပညာတွေသင်္နာကောင်းတယ်သင်ပြီးတဲ့အခါမှာ အသုံးချပုံကွက်ပြချနာသွားတယ်ပေါ့ကောင်းတဲ့ဘက်အသုံးမချဘဲနဲ့မကောင်းတဲ့ဘက်အသုံးချတတ်တယ် အဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားအတိတုတ်တံဟောတာဖြစ်ဒါကတုတ်တံရဲ့စကလုံးရဲ့အဓိပ္ပာယ်လေးကိုရှင်းပြတာအလခတ္တပါဠိမှာတပ္ပဆိုတာလဲမွေကိုခေါ်တာပဲအဲ့ဒီမဲ့ဒီအလကတုမှကြတော့တပ္ပဆိုတဲ့စကလုံးကိုမသုံးမဲ့နဲ့အလခတ္တဆိုတဲ့စကလုံးကိုသုံးတာ အဲ့တော့လက္ခဏာဆိုတဲ့စကလုံးရဲ့ literal meaning စကလုံးကပြောတဲ့အဓိပ္ပာယ်ကဘာလို့ဆိုအလံဆိုတာအလကထမှာအလဆိုတာအလံဆိုတဲ့ပုဂ္ဂလာ အလံဆိုတာစွမ်းနိုင်သော သို့မဟုတ်ပြည့်သောပြည့်စုံသောကဒါဆိုတာအစိတ်အစိတ်ပြည့်နေသောတရဝါ အစိမ့်နဲ့ပြည့်နေတဲ့တရဝလို့ဒီလိုအဓိပ္ပာယ်ပြောရတယ်အလံပြိပုံတော်ကတော်အတ္တတိအလကတော်လို့ဒီစကလုံးရဲ့အဓိပ္ပာယ်ကိုဒီလိုရှင်းပြတာသို့မဟုတ်အလံပရိယတော်ကတော်ယတ္တတိအလကတော်အစိတ်တွေနဲ့ပြည့်နေတဲ့တရဝါ စိတ်ရှိတဲ့သရဝလို့ဆိုလိုတာပါပဲအဲ့တော့လက္ခဏာဆိုတာမွေကိုဆိုလိုတယ်စိတ်ရှိတဲ့မွေကိုဖမ်းတဲ့အခါမှာဖမ်းတတ်ရတယ်အဖမ်းမတတ်လို့ရှိရင်မွေကြိုက်ပြီးတော့ဒုက္ခရောက်သွားနိုင်တယ်အဖမ်းတတ်မဲ့ဆိုရင်အသုံးဝင်တယ်ပေါ့ခုခေတ်ဆိုရင်တော့မွေရဲ့အသုံးတွေကအများကြီးပဲလေတရုတ်ပြည်သွားရောင်းစားတာတို့သို့မဟုတ် အလံမဲ့ပြစားတာတို့မွေးကိုတတိနည်းနဲ့သုံးချတော့ချတာအဲ့တော့အဖန်တက်လို့ရှိရင်မွေးရဲ့အကြိုက်ကိုမခံရဘူးအဖန်မတက်လို့ရှိရင်မွေးကြိုက်တာခံပြီးအသက်ဆုံးရှုံးသွားနိုင်တယ်အဲ့တော့လက္ခဏတုပမာစာမွေဖန်းသူနဲ့ဥပမာပေးပြီးတော့ဟောတဲ့တုတ်တန်လို့ဒါလက္ခဏတုပမာတုတ်တန်စာ အဲ့တော့ဒီလောကဒုဗ္ဗမသုတ်တံကိုမြတ်စွာဘုရားဘာကြောင့်ဟောရတာတော့ဘာကိုအကြောင်းပြုဟောရတာတော့ဆိုအချိန်မြင့်ကစပြောမယ်ဆိုရင်မြတ်စွာဘုရားရဲ့ဝိသရိစ္ဆဉာဏ်၄ပါးဆိုရှိတယ်ဝိသရိစ္ဆဉာဏ်ဆိုတာဝိသရထကြောက်ရွံ့ခြင်းကင်းတဲ့ရဲရဲတင်းတင်းပြောတဲ့အချက်၄ချက်ဩဝိသရိစ္ဆ ဝိတာရထတဘောဝိတာရစ္ဆာဆိုညာမြတ်စွာဘုရားဒီအချက်၄ချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုလာရောက်ပြီးတော့တုံ့ပြန်ပြောနိုင်တဲ့ပုဂ္ဂိုလ်ညှင်းဆိုနိုင်တဲ့ပုဂ္ဂိုလ်မရှိဘူးရဲရဲဝံ့ပြောနိုင်လို့ဒီအချက်၄ချက်နဲ့ပတ်သက်ပြီးမြတ်စွာဘုရားရဲ့ညာဟာအမှန်တမ်းထက်မြက်တဲ့တိကျတယ်ဆိုအဲ့ဒီညာကိုဝေတာရစ္ဆာညာလို့ခေါ်တယ်နော် ဝေတာရိစ္ဆဝိတာရထတာရထဆိုတာကြောက်ရွံ့လူစရာကိုပြောထားတဲ့အချက်ဟာမခိုင်မာလို့ရှိရင်တေယောကများပြောမှလားလို့ကြောက်ရွံ့ကြတယ်နော်မတော့မလားလို့တစုံတစ်ယောက်က ထောက်ပြီးတော့များဝေဖန်မှလားလို့ကြောက်ရွံ့ကြတယ်အဲ့ဒါလို့ကြောက်ရွံ့ရမယ် ကြောက်ရွံ့စရာလုံးဝကင်းစင်ပြီးမြတ်စွာဘုရားရဲရဲဝံ့ပြောဆိုတဲ့အချက်၄ချက်ရှိတယ်။အဲ့ဒီအချက်၄ချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုကမ္ဘာလောကမှာလူတွေကပဲဖြစ်ဖြစ်နတ်တွေကပဲဖြစ်ဖြစ်ပြမာတွေကပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်မြတ်စွာဘုရားကို တုံ့ပြန်ပြောဆိုညှင်းဆိုနိုင်တာမရှိဘူးလို့ဆိုလိုတယ် ညှင်းဆိုနိုင်တဲ့ပုဂ္ဂိုလ်မရှိဘူးညှင်းဆိုနိုင်တဲ့ပုဂ္ဂိုလ်စိုးရွံ့စရာမြတ်စွာဘုရားမှာလုံးဝမရှိဘူးအဲ့ဒါကိုဒီအချက်၄ချက်နဲ့ပတ်သက်ပြီးမြတ်စွာဘုရားရှိအဝရဲရဲဝုံပြောတယ်ဆိုရယ်ဝိသရိစ္ဆဉာဏ်၄ပါးအဲ့ဒီဝိသရိစ္ဆဉာဏ်၄ပါးကို ရှုစွာမှတ်သားကြည့်လိုက်ပထမချက်ကမြတ်စွာဘုရားကဟာ ဘယ်တရားတွေကိုသိတယ်သမ္မာသမ္ဗုဒ္ဓလို့မြတ်စွာဘုရားဝန်ခံတယ်သမ္မာသမ္ဗုဒ္ဓဆိုတာတရားခတ်သိမ်းကိုအမှန်မှန်မှန်ကန်ကန်ကိုယ်ပညာနဲ့သိတယ်လို့ဒါတွေဒါတွေငါသိတယ်လို့မြတ်စွာဘုရားကိုယ်တိုင်ကရဲရဲစွာဝန်ခံထားတဲ့အချက်နဲ့ပတ်သက်ပြီးတစုံတယောက်ကလာပြီးကိုရောဒီတရားတွေတော့မသိပါဘူးဒီအချက်တော့ကိုရောသိတဲ့ထဲမပါပါဘူးလို့ ထောက်ပြပြစ်တင်နိုင်စရာမရှိဘူးဒါကြောင့်မြတ်စွာဘုရားဒီအချက်နဲ့ပတ်သက်လဲရဲတင်တယ်ပေါ့ရဲတင်တယ်ဆိုတော့ဒီအသိဉာဏ်နဲ့ဆုံးဖြတ်ချက်ချထားပြီလားပဲနော်ရဲတင်တယ်ပြောနိုင်တယ်မင်္ဂစောကိုယ်ပညာနဲ့သိတယ်လို့ဝန်ခံထားတဲ့တရားတွေဟာတကယ်ကိုသိတယ်မသိဘူးလို့တစုံတယောက်ကညှင်းဆူထောက်ပြနိုင်စရာအကြောင်းမရှိဘူးဒါကြောင့်ဒီအချက်နဲ့ပတ်သက်ပြီးတော့လည်းရဲတင်တယ် နောက်တစ်ခုကမြတ်စွာဘုရားကခိဏသဝငါမှအာသောတရားတွေကုန်ပြီလို့ပြောထားတယ်အဲ့ဒီလိုကုန်ပြီလို့ထုတ်ဖို့ပြောတဲ့အထဲမှာကိုရောမှာဒီအာသောတွေကျမ်းနေပါသေးတယ်ဒါတွေကိုရောမကုန်သေးပါဘူးလို့မှန်ကန်တဲ့ဘက်ကနေထောက်ပြပြစ်တင်နိုင်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးဒါကြောင့်မို့ဒီအချက်နဲ့ပတ်သက်ပြီးတော့လဲအာသောကုန်ပြီလို့ပြောတဲ့အချက်နဲ့လည်းပတ်သက်ပြီးတော့လဲမြတ်စွာဘုရားရဲရဲတင်းတင်းပြောတာဖြစ်တယ် နောက်တတိယအချက်ကတော့ဒီမဖို့နိဗ္ဗာန်ရဲ့အဟံအတာကာမဂုဏ်ကိစ္စတွေမိဝဲမဲ့ဆိုရင်ကာမဂုဏ်ကိစ္စမိဝဲမဲ့ဆိုရင်မဖို့ရဲ့အန္တရာယ်ဖြစ်တယ်လို့မြတ်စွာဘုရားဟောထားတာရှိတယ်ဒီကာမကိစ္စဟာ မက်ဖို့ရဲ့အန္တရာယ်ဖြစ်တယ်လို့ဟောတာအဲ့တော့တရားရောက်ကလာပြီးအန္တရာယ်မဖြစ်ပါဘူးလို့ကြိုးကြောင်းစီရစွာထောက်ပြနိုင်တဲ့ပုဂ္ဂိုလ်မရှိဘူးအဲ့တော့အန္တရာယ်ဖြစ်တယ်လို့ဟောတဲ့နေရာကိုမဖြစ်ဘူးလို့ညင်းဆိုတာ ਨੇ ပတ်သက်ပြီးတော့လေလုံးဝမရှိဘူးဆိုတာပြတ်စွာပြားကရဲရဲဝုံပြောတာဖြစ်တယ်ဒါကတတ္တိယအချက်စတုထအချက်ကြတော့ပါတော့ဆိုရင် မြတ်စွာဘုရားကဒါဟာနိဗ္ဗာန်ရောက်ကြောင်းတရားဖြစ်တယ်မေတ္တာပွားလို့ရှိရင်ဒေါသပျောက်တယ်အတုပတိညာပွားလို့ရှိရင်ရာဂပျောက်တယ်အနိစ္စတိညာပွားလို့ရှိရင်ရာဂပျောက်တယ်ပညာကိုပွားလို့ရှိရင်မောဟပျောက်တယ်လို့ကမ္မထာနိလန်နေဟောထားတယ်ဒါလို့ရင်ဒါဖြစ်တယ်လို့ဟောထားတာမှာ မေတ္တာဆိုတဲ့တရားကိုပွားတော်လည်းပဲရင်ထဲကဒေါသမပြောက်ဘူးလို့ဒီချက်ကတော့မှားယွင်းနေပါတယ်လို့ထောက်ပြပြီးပြစ်တင်နိုင်မဲ့ပုဂ္ဂိုလ်လောကမှာမရှိဘူးတဲ့တကယ်လို့တကယ်ဖြစ်တယ်မြတ်စွာဘုရားဟောတဲ့တရားတွေတကယ်လို့ရင်တကယ်ဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းဘုရားရဲရဲတင်းတင်းပြောတာဖြစ်တယ်အဲ့ဒီအချက်၄ချက်ကိုနော်ပြန်ပြောမယ်ဆိုရင် တရားခသိန်းကိုကိုယ်တိုင်သိတယ်ဆိုတဲ့အချက်အာသောတွေကုန်ပြီးပြီဆိုတဲ့အချက်မေဖို့နိဗ္ဗာန်ရဲ့အန္တရာယ်ကို ပြုတယ်ဆိုတဲ့အချက်ဟောတဲ့အတိုင်းဖြစ်တယ်အလုတ်ဖြစ်တယ်ဆိုတဲ့အချက်နေရနာထုတ်ဆောင်တယ်လုတ်ဖြစ်တယ်ဆိုတဲ့အချက်ဒီအချက်၄ချက်နဲ့ပတ်သက်ပြီးတော့ညင်းဆူထောက်ပြနိုင်တဲ့ပုဂ္ဂိုလ်ယုတ်တိရှိပါပေါ့လေ မသိတဲ့လူရဲ့ညင်းတာအဓိကမဟုတ်ဘူးပေါ့ယုတ်တိရှိရှိပယ်ဖြတ်နိုင်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဆိုရဒါဝိသရိစ္ဆညာ၄ပါအဲ့ဒီမှာမြတ်စွာဘုရားလက်ထက်ကတတိယအချက်ဖြစ်တဲ့ဘေထုနကိစ္စတစ်ခုကျူးလွန်ရင်မေဖို့နိဗ္ဗာန်ရဲ့အန္တရာယ်ဖြစ်တယ်လို့မြတ်စွာဘုရားဟောထားတာကို ညင်းဆိုတဲ့ယဟန်တပါပေါ်လာခဲ့တယ်။အနေမဖြစ်ပါဘူး။ညင်းဆိုတဲ့ကိုတော့ပေါ်လာတယ်။အဲ့ဒါပြဿနာ။အဲ့ဒီပြဿနာကိုအကြောင်းပြုပြီးဒီလက်ကတုပမာတုတ်ကိုဟောတာ။နော်။အနေဆိုတာအနှောက်အယှက်တစ်ခုပြောတာ။အလေးစัจ जा မှာဖြစ်ပေါ်လာတဲ့အနှောက်အယှက်။ ခြားဖြတ်ပြီးတော့နှောက်ယှက်တဲ့ဟာမျိုး interfere intervene ဆိုတာမျိုးပေါ့နော်ဖြတ်ပြီးတော့နှောက်ယှက်တယ်အဲ့ဒီလူအနှောက်အယှက်မဖို့နိဗ္ဗာန်ရဖို့အတွက်ဒီကိစ္စကာမကိစ္စကအနည်းမဖြစ်ပါဘူးလို့ညင်းဆိုလာတဲ့ကိုရောတဘာရဲ့အယူဝါဒရဟန်းတန်ဃာတွေထဲမှာပေါ်လာတယ်ပေါ်လာရုံမကဘူး तू ကဒီကိစ္စကိုပြောတယ် မြတ်စွာဘုရားဟောတဲ့တရားကို तू နားလဲတယ်တဲ့ तू သိတယ် तू နားလဲသလောက်ပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားကအန္တရာယ်ဖြစ်ပါတယ်လို့အန္တရာယ်ပြုတယ်လို့အန္တရာယ်ဖြစ်စေနိုင်တယ်လို့ဟောတဲ့တရားတွေဟာတကယ်တော့အန္တရာယ်မဖြစ်ပါဘူးသူအငြင်းဆိုလာတယ်အဲ့ဒါလို့ပြဿနာဆိုတာ အယူဆနဲ့ပတ်သက်လာလို့ရှိရင်ဘုရားလက်ထက်ကလည်းဖြစ်တာပဲရှိတာပဲနော်ရသော်ဘုရားဟောတာကိုညင်းဆိုတဲ့ပုဂ္ဂိုလ်တူထွက်ပေါ်လာတယ်အဲ့ဒီပုဂ္ဂိုလ်ကဘယ်သူလုံးဆိုရင် အရိဋ္ဌလို့ဖွဲ့ပြရတဲ့ပုဂ္ဂိုလ်ပဲသူ့ရဲ့ပွဲနာမည်ကရှင်အရိဋ္ဌသူ့အကြောင်းကိုမှတ်တမ်းတင်ထားတာတော့အရိဋ္ဌဆိုတာဟာမျိုးရိုးကကြည့်မယ်ဆိုလို့ရှိရင် ခထပါတိပုပ္ပတလို့ဆိုတော့လင်းနာတွေကိုတတ်တဲ့အမျိုးတဲ့ဘာကြောင့်လက်ဓာတွေကိုတတ်တဲ့ဆိုတော့မပါဘူးနော်လင်းနာဆိုတဲ့ငှက်ကိုတတ်တဲ့မျိုးရိုးကနေပြီးသင်္ကန်းဝတ်လာတဲ့ကိုရောတဲ့အဲဒီကိုရောနော်လက်ဓာတွေတတ်တဲ့အဲတော့ထူးထူးဆန်းဆန်းအဲလောကမှာတပြိုးတွေကရှိတတ်တယ်အိန္ဒိယမှာဆိုလို့ရှိရင်တော့လူတွေကသူ့အလုံးနဲ့သူရှိတယ်ခွေးသားစားတဲ့ အမျိုးကလည်းရှိတယ်သူတို့ဟာပေါ့တပ္ပကသနာလဆိုသူကတော့လင်းနာတွေတတ်တဲ့အမျိုးလင်းနာတွေကိုဘာကြောင့်တတ်တယ်ဆိုတာကိုတော့ရှာဆိုရင်ဒီထဲမှာတော့မတန်တင်ထားတာမရှိဘူးသို့တော့သူ့မျိုးရိုးကလင်းနာတွေကိုဖန်ဆီးတတ်ဖြတ်တဲ့အမျိုးတဲ့အဲ့ဒီအမျိုးကနေပြီးတော့သင်္ကန်းဝတ်လာတာအဲ့တော့သင်္ကန်းဝတ်လာတော့ သူကဘာလို့ဒီအယူဆသူခေါင်းထဲရောက်လာလဲလို့ဆိုရင်သူစာမသင်ဘူးလားဆိုစာသင်မှုတယ်နော်စာသင်မှုတယ်သူဟာတကယ်ကိုစัทထပိတ်တဲ့ပုဂ္ဂိုလ်တူအယံဘိက္ခုဘဟုတ်တုတော်တယ်မြတ်စွာဘုရားဟောတဲ့တရားတွေကိုဘုရားဟောတဲ့တရားတွေကို तू မသိဘူးမဟုတ်သိတယ် နော်တော်တော်များများသူဖရာရဲ့တရားတော်တွေကိုနာဘူးတယ်သိတယ်ပြီးတော့သူကသူများကိုတရားဟောနေတယ်ဓမ္မဂတိကတပါးတဲ့စတတ်တယ်တရားဟောတတ်တယ်အဲ့ဒီပုဂ္ဂိုလ်အဲ့တော့စတတ်ပြီးတော့ဓမ္မဂတိကဖြစ်ပြီးဘာဖြစ်လို့ဒီလိုလွဲမှားတဲ့အယူကိုယူတာတုံးဆိုတော့သူဟာ လောကမှာအနှောက်အယှက်ဆိုတာတခြားအနှောက်အယှက်တွေတော့သိတယ်မြတ်စွာဘုရားရဲ့ဝိနည်းစကံနဲ့ပတ်သက်လာတဲ့ဥပရိဖောက်ဖျက်တဲ့အပြစ်နဲ့ပတ်သက်ပြီးသူနားမလဲဟုတ်နော်တော့ဥပရိမလိုက်စားတဲ့ပုဂ္ဂိုလ်ဆိုပါစို့ဥပရိရသူမသိဘူးမြတ်စွာဘုရားဒီဥပရိထုတ်တာရဟန်းနေဆိုဘယ်လိုထုတ်တာတော့ဆိုရဟန်းတစ်ပါးဟာကာမကိစ္စ မိတုကိစ္စပြုတယ်ဆိုရင်ဒီယဟန်ယဟန်ဘဝကိုစွန့်နောက်ထပ်ပြန်ယဟန်ဖြစ်ခွင့်မရှိဘူးပါရာဇိက ပထမပါရာဇိကသိက္ခာပုဂ္ဂိုလ်ဒီလိုပြည့်ညတ်ထားတာရှိတယ်နော်ဒီလိုပြည့်ညတ်ထားချုပ်ချယ်တာမဟုတ်ဘူးမိတုမိဝဲနေတဲ့ပုဂ္ဂိုလ်တယောက်ဟာကာမကိစ္စလုပ်နေတဲ့ပုဂ္ဂိုလ်တယောက်ဟာဒီကာမကိစ္စရင်းနဲ့နှလုံးနဲ့ဖြစ်ပြီးတော့ကျุလို့မှုတွေရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာ ဘယ်နည်းနဲ့မှမဖို့နိဗ္ဗာန်မရနိုင်ဘူးလို့ဒါကိုအထူးသဖြင့်ရှောင်ရတယ်ဒါကြောင့်မို့လို့ပြမစရိယဆိုတာအဲ့ဒါကိုရည်ညွှန်းတာနော်အပြမစရိယဆိုတာမေတော်မှုကိုပြောတာအဓိကပြမစရိယဆိုတာမေတော်မှုရှောင်တဲ့ပုဂ္ဂိုလ်အဓိကပြောတာအဲ့တော့ယဟန်တို့တပါးအနေနဲ့မေတုနသံဝတ္တကိစ္စကျွလို့မိဆိုရင် ရဟန်းဘဝကိုဆုံးလို့ရမယ်ရဟန်းဘဝမလွတ်မချင်းသူဟာမဲ့ဖို့နေမှာမရနိုင်တော့ဒါအန္တရာယ်ဖြစ်တဲ့စာအဲ့ဒါပြောတာနော်မဲ့ဖို့နေပြန်ကိုသူတရားဘလောက်ကျင့်ကျင့်မဲ့ဖို့နေပါမရနိုင်ဘလောက်ကျင့်ကျင့်မရဘူးအဲ့ဒီလိုမြတ်စွာဘုရားပြည့်ညတ်ထားတဲ့ဝိနိသိက္ခာပုဒ်တွေကိုကျွလွန်တဲ့အပြစ်နဲ့ပတ်သက်ပြီးသူနားမလဲဘူး သူကဝိနည်းကိုမတင်တဲ့ပုဂ္ဂိုလ်သို့မဟုတ်ဥပရိရေးရမကျွမ်းကျင်တဲ့ပုဂ္ဂိုလ်ပေါ့သူကျွမ်းကျင်တာတုတ်တန်နေသူသိတယ်အဘိဓမ္မာတွေသူသိတယ်ဝိနည်းကိုမသိဘူးတခါတရံကျတော့မြတ်စွာဘုရားဟောထားတဲ့တရားတွေကသုတ်ဝိနည်းအဘိဓမ္မာဆိုတာဒီသုံးခုကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ကြည့်ရတယ်ဆက်ဆက်ပြီးကြည့်ရတယ်ဆိုပါစို့ ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ဝီနီးဆိုတာဟာလိုအပ်လို့ဥပဒေစည်းကမ်းထုတ်ထားတာအဲ့ဒီမလုပ်ရဘူးလို့စည်းကမ်းထုတ်လိုက်လို့ရှိရင်ရှောင်းကိုရှောင်းရမယ်စောရကတက်เสียမလို့လူတွေရဲ့ဥပဒေလိုပဲမြတ်စွာဘုရားဥပဒေကမလိုရဘူးလို့တားမြစ်ထားလို့ရှိရင်စောရကသွားမတက်နဲ့ဥပဒေရဲ့သဘောက စောရကတက်လို့ရှိရင်ဥပရိယအေးယူလို့ရတယ်လေတော့ဝိနည်းစိတ်ကမှလည်းပဲဒီတိုင်းပဲသို့တော့မြတ်စွာဘုရားကမလို့ရဘူးလို့ပြောတဲ့အလုပ်ဒီကုသိုလ်အလုပ်ဖြစ်ခြင်းဖြစ်နေတယ်အဲ့ဒီကုသိုလ်အလုပ်ဒီပင်လေမြတ်စွာဘုရားကမလို့ရဘူးဆိုတာအကြောင်းတစ်ခုကိုရည်ညွှန်းပြီးတော့မြတ်စွာဘုရားပြည့်ညတ်ထားတာအပြစ်ဖြစ်မှဆိုလို့ပြည့်ညတ်ထားတာကိုလိုက်ကိုလိုက်နာမလိုက်နာလို့ရှိရင် ဝိနည်းသိက္ခာပုတ်ပညာချက်ကိုကျူးလွန်တဲ့စီကံဖောက်ဖြစ်တဲ့ဥပရိကျူးလွန်တဲ့ပြစ်မှုဖြစ်တယ်။အဲ့ဒီပြစ်မှုရှိရတဲ့နဲ့တရားထုတ်လို့မရဘူးလို့ဆိုလို့တယ်။လူတွေအခုနားလဲတယ်ဘုန်းကြီးချင်းချင်းပြောတဲ့စကားနဲ့ပြောမယ်အာဘသင့်နေတာပေါ့ဆိုလိုတာအာဘသင့်နေဆိုတာအပြစ်ရောက်နေတာကိုပြောတာ။အဲ့ဒီရောက်နေတဲ့အပြစ်ကိုတရားနိလန်ကြကြမကုစားပဲနဲ့တရားထုတ်ရင်တရားတို့မရနိုင်ဘူး အဲ့ဒါအန်နဲ့ပြုတ်ထားတာပဲဒီအပြစ်ကနေဟန်တားလိုက်တာသူသွားရမယ့်လမ်းကြောင်း လမ်းမှာဟန်တားကြီးတစ်ခုဖြစ်သွားတယ်အဲ့ဒါကိုအရိဋ္ဌယံကနားမလဲတာနားမလဲပြီးတော့မြတ်စွာဘုရားက မလုပ်ရဘူးဆိုတာဟာသူစိတ်ထဲမှာလှုပ်တော့ရောဘာဖြစ်လဲနော်ဒါလှုပ်သည့်အတွက်ကြောင့် အန္တရာယ်မဖြစ်နိုင်ပါဘူးသူကဘာတွေတွေးလိုက်တုံးဆိုလို့ရှင်လူ့ကြောင်တွေကိုကြည့်တယ်လူ့ကြောင်တွေဟာမိသားစုဘဝနဲ့အိမ်အောင်တဲ့ဘဝနေပြီးတော့တောတပံဖြစ်ကြတယ်တဂရကံဖြစ်ကြတယ်အနာဂံထိအောင်ဖြစ်ကြတယ်အဲသူတို့ဟာမိသားစုဘဝမှာနေတော့တောတပံတဂရကံဖြစ်နေကြတာပဲပြီးတော့ကာမဆိုတဲ့ အိယာမှာမျက်စိကနေမြင်ပြီးတော့နှစ်သက်စရာကောင်းတာကိုလေကာမလို့ခေါ်တယ်။နော်ကာမဆိုတာတခုတည်းမဟုတ်ဘူး။မျက်စိကကြည့်ပြီးတော့ကျင့်တတ်စရာကောင်းတာလဲကာမအတန်လေးကနားထောင်ပြီးတော့နားထောင်ပြီးတော့ကျင့်တတ်စရာကောင်းတဲ့အတန်ကလည်းကာမနှစ်သက်ကျင့်တတ်စရာကောင်းတဲ့အနံ့လေးကလည်းကာမအရသာကလည်းကာမအထိတွေကလည်းကာမ နော်သက်မဲ့နဲ့ပြောမယ်ဆိုလို့ရှိရင်အထီအတွေ့ဖွတ်တဖနော်အဲ့တော့အစင်အာယုအတန်အနံအရသာအထီအတွေ့ဖွတ်တဖဒါတွေဟာကာမတွေကြီးပဲကောင်းတော့အဲ့ဒီကာမတွေကိုမိဝဲသုံးဆောင်ရင်းနဲ့လူတွေဟာတတ္တဗံဖြစ်ကြသက္ကရကံဖြစ်ကြအနာကံဖြစ်ကြ မြတ်စွာဘုရားကယဟန္တာယဟန်နေကြမှာဘာဖြစ်လို့ဒီမိသားစုလို့နော်ကာမကိစ္စကျူးလွန်နေဆိုရင်အဟန္တာဖြစ်တယ်လို့ဘာဖြစ်လို့ခေါ်ရလဲလူတွေတောင်မှပဲတရားတို့ရနိုင်သေးတာယဟန်နေလည်းရနိုင်တယ်လို့သူကအဲ့ဒီလို conclusion ညီကုန်းဆွဲတာနိုင်ရှင်တာမနိုင်ရှင်ရမယ့်ဟာကိုသွားနိုင်ရှင်တာပေါ့နော်လူနဲ့ ရဟန်းနဲ့တန်တုထားပြီးသူသွားနှိုင်းရှင်အဲ့ဒါအမှားပဲပြီးတော့တက်ရှိနဲ့တက်မဲ့သွားနှိုင်းတယ်ဒါလည်းအမှားပဲရဟန်းတွေဟာတဲ့မျက်စိနဲ့လည်းပဲနှစ်သက်ပွဲအာယုန်မြင်ရတာပဲတဲ့နားနဲ့လည်းပဲအသံတွေကြားရတာပဲဒါတွေလည်းကာမတွေပဲတဲ့နှာခေါင်းနဲ့လည်းမွေးကြတဲ့အနံတွေရတာပဲလျှာနဲ့လည်းရတာတွေသိရတာပဲခန္ဓာကိုယ်အထိတွေ့ရလဲဟောပိုးဖဲကလေးပါ နေရာထိုင်ခင်းအေးဆက်ဆက်ဟောအထီတွေ့ကောင်းတဲ့ဟာတွေရဟန်းနေရတာထိုင်လို့ရတာပဲသင်္ကန်းတွေဝတ်ယုံလို့ရတာပဲဒါတွေတော့အပြစ်မရှိဘူးဟိုဟာကျမအပြစ်ရှိရမယ်ဆိုတာဒါမဟုတ်နိုင်ဘူးဒါသူကစောရကတက်တာအစောရကတက်တာသက်ရှိသက်မဲ့အရာခသိမတူတာကို တူတယ်လို့ဆွဲပြီးတော့ ဒီဆုံးဖြတ်ချက်ကိုချတာအဲ့ဆုံးဖြတ်ချက်ဟာမြတ်စွာဘုရားကရှေးကြီးခင်ကျက်လှုပ်ပြီးတော့ယဟန်တွေကိုပထမပါရာဇိကသိက္ခာပုဂ္ဂိုလ်ပြညတ်ပြီးပါရာဇိကကြားတယ်လို့ပြောတယ်သို့တော့ဒီပါရာဇိကကြားတာလေးနဲ့မဖို့နိဗ္ဗာန်ရဲ့အန္တရာယ်ဖြစ်တယ်လို့ဟောတယ်ဒါမဖြစ်နိုင်ဘူး အဲ့တော့မြတ်စွာဘုရားရဲ့ဒီဝေဒရစ္စဉာဏ်လေးပါတုံ့ပြန်ပြောဆိုနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဆိုတဲ့ရဲရဲဝံ့ဝံ့မြတ်စွာဘုရားယတိပြအတိအကျဆုံးဖြတ်ထားတဲ့ဟာတစ်ခု ဝင်ပြီးတော့သူကပယ်ဖြတ်တယ်လို့ဖြစ်သွားတယ်။နော်ပယ်ဖြတ်တယ်လို့မြတ်စွာဘုရားဉာဏ်ကိုသွားပြီးတော့ကန့်ကွက်တယ်လို့ဖြစ်သွားတယ်။အဲ့တော့ယဟန်တန်ဃာတွေချားမှာဒီသတင်းကပြန့်နှံ့သွားတယ် အတော်ကိုပြန့်နှံ့သွားဒါကိုပပကဒိဋ္ဌိကတာမှားယွင်းတဲ့အယူဆတရမြတ်စွာဘုရားကအန္တရာယ်ကိုဖြစ်စေတယ်လို့ဘဘုနိဗ္ဗာန်ရဲ့အန္တရာယ်ဖြစ်တယ်လို့ဆိုတာကို तू ကမဖြစ်ဘူးလို့ညင်းဆိုတဲ့အယူဆမဖြစ်ဘူးလို့ तू ကယုံကြည်တယ်အဲ့ဒီသူ့ရဲ့အယူဆကိုဟောပြောတာတွေကြားရတဲ့အခါမှာရဟန်းလံငါတွေကထိတ်လန့်ကြတယ် ဩမကောင်းတဲ့အယူဆပြန့်ပွားလာပြီဆိုပြီးရှင်းတော့ယဟန်တွေကယဟန်တစ်ပါးအယူဆမှားနေတယ်ကြားတယ်တရင်ကြားတယ်ဆိုဒီတိုင်းနေကိုတော့ပြောကြတယ်နော်တော့ပြောကြတယ်ဖြစ်ရှိတယ်ဆိုရင်ဒီတိုင်းမနေကြဘူးရှေခေကပြောတယ်တတိပေးတယ်ရှင်းပြကြတယ်အဲ့တော့အဲ့ဒီသူပြောဆိုနေတဲ့စကားလေး အဲ့ဒီပြဿနာပေါ်လာလို့အဲ့လိုပြောဆိုနေတာတွေကိုကြားရတဲ့အခါမှာရှမ်းတော်တွေကသူ့သွားတွေ့ကြတယ်သွားတွေ့တယ်အရှင်ဘုရားဟာဒီလိုအယူဆဖြစ်နေတယ်ဆိုတာဟုတ်သလားဖုတ္တပါယုံဆိုတဲ့ကာမဂုဏ်ကိစ္စမှာအနည်းမဖြစ်ပါဘူးမဖို့နိဗ္ဗာန်ကိုမတားနိုင်ပါဘူးလို့ကိုတော့ ဒီလိုယူဆပြီးပြောဆိုနေတာဟုတ်ပါသလားဆိုသူကလည်းရှင်းရှင်းပဲသူနားလဲသလောက်ဆိုတော့အဲ့ဒီဒါအမှန်ပါပဲနော်မြတ်စွာဘုရားဟောတဲ့တရားတွေသူသိတယ်တဲ့သူနားလဲသလောက်ဆိုရင်တကယ်ပဲအန္တရာယ်မဖြစ်ပါဘူးလို့ပြောလိုက်တယ်ပြောလိုက်တဲ့အခါမှာယဟန်တွေကသူ့ကိုရှင်းပြကြတယ်မဟုတ်ဘူးမြတ်စွာဘုရားအကြောင်းမျိုးမျိုးနဲ့ကာမဂုဏ်တွေကိုညှင်းဆိုထားတာရှိတယ် ကာမဂုဏ်ရဲ့အပြစ်တွေကိုဟောထားတာရှိတယ်ကိုတော့အဲ့ဒီလိုမပြောနဲ့အဲ့လိုပြောတာဟာကိုတော့ဖះကိုလည်းဆွဆွဲရရောက်တယ်နော်ကိုကိုကိုလည်းဖြက်စီးရရောက်တယ်မကောင်းမှုအကုသိုလ်တွေလည်းကိုရင်ထဲမှာတိုးတက်တယ်ကိုတော့အဲ့ဒီအယူဆမပြောပါနဲ့ဒါတွေကိုမြတ်စွာဘုရားဟောထားတာတွေကအတိလင်းရှိပါတယ်မပြောပါနဲ့ဘုရားကအန္တရာယ်ဖြစ်တယ်ဆိုတဲ့တရားတွေကိုဟောထားတာဟောထားတဲ့အတိုင်းတကယ်အန္တရာယ်ဖြစ်ပါတယ် ကိုတော့မဖြစ်ဘူးလို့မငင်းကျင်ပါနဲ့လို့ဝိုင်းပြောကြတာနော်ဝိုင်းပြောကြတယ်ဝိုင်းပြောလဲသူကသူ့အယူဆတပြားသားမှမလျှော်အဲ့ကိုရန်နေပြောလို့မရဘူးရန်တော့သွားပြောလည်းမရဘူးရန်နေအများစု ဝိုင်းပြောတော့လေသူကသူ့အယူဆကိုသူလက်မလွတ်ဘူးအယူဝါဒတစ်ခုဆိုတာ လက်လွတ်ဖို့အမှန်တမ်းခဲရင်အဲ့ဒီမှားယွင်းနေတဲ့ယူဆကြီးကနေသူတရားသားမှမလျှော့တော့ရဟန်းတွေကလည်းပဲအမျိုးမျိုးနာပါချပြီးတော့ပြောကြပြီမဲ့လို့သူတို့ပြောတာနားမဝင် နားမဝင်တော့မြတ်စွာဘုရားစီသွားလျှောက်ကြတယ်တန်ခါးတွေထဲမှာတော့အရိဋ္ဌဆိုရယ်ကိုတော့ပေါ်နေတယ်အခုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ မြတ်စွာဘုရားကအန္တရာယ်ဖြစ်တယ်လို့ဟောထားတာကိုသူကအန္တရာယ်မဖြစ်ဘူးလို့ပြောနေပါတယ်တော့အဲ့ဒီဖះစီရောက်သွားသည့်ထိအောင်သူဟာခေါင်းမာနေတယ်နော်ခေါင်းမာနေတယ်ကဲအဲ့ဒီတော့အန္တရာယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီနေရာလေးမှာအန္တရာယ်၅မျိုးကိုမှတ်သားကြည့်ကြရအောင်အန္တရာယ်ဆိုတာ၅မျိုးရှိတယ် အန္တရာယ်ဆိုတဲ့အတိပ္ပယ်ကဆိုလိုရင်းကဘာလို့ဆိုဂျားဖြတ်အနှောင့်အယှက်အန္တရာဆိုတာဂျားဖြတ်ပြီးတော့အန္တရာယဆိုတဲ့ပါဠိကလာတာအန္တရာအယအန္တရာဆိုတာဂျားအယဆိုတာဖြစ်ပေါ်လာတာတစုံတစ်ခုလုံးနေတဲ့အလုပ်တစ်ခုကြားထဲမှာဂျားဖြတ်ပြီးတော့နှောက်ယှက်တဲ့အရာအဟန္တာတစ်ခုလို့ဆိုလိုတယ်နော် ဘေးရန်အန္တရာယ်ဆိုတာလည်းတမျိုးပြောကြတယ်ဒီအန္တရာယ်ကခြားဖြတ်အနှောက်ရှက်လို့ဒီလိုမှတ်တာခြားတဲ့ဝင်ရောက်နှောက်ရှက်သွားတာအန္တရာယ်လို့ခေါ်တယ်အဲ့ဒီအန္တရာယ်နဲ့ပတ်သက်ပြီးတော့ဘယ်နှမျိုးရှိတော့ဆိုတာလေးကိုဘောဓုတအဖြစ်မှတ်သားတဲ့နဲ့ပေါ့အဲ့တော့ အန္တရာယရဲ့ဒီနေရာမှာ ဆိုလိုတဲ့အန္တရာယရဲ့အဓိပ္ပာယ်ကခြားဖြတ်ပြီးတော့နှောက်ရှက်ဆိုတာဘာအတွက်ခြားဖြတ်ပြီးနှောက်ရှက်ဖြစ်တာလဲအမျိုးမျိုးတွေလူတွေမှာအသေးသေးကြုံရင်တော့အသက်အသက်ရှင်ခြင်းရဲ့အန္တရာယ်ပေါ့နော်စီးပွားဥစ္စာတိုးတက်ခြင်းရဲ့အန္တရာယ်ရှိတယ်အသက်ရဲ့အန္တရာယ်ရှိတယ်အမျိုးစုံရှိတော့ကျန်းမာရေးရဲ့အန္တရာယ်ရှိတယ် ခြားဖြတ်ဖြစ်လာတာတွေကတိုးတက်မှုတစ်ခုရဲ့ဟန်တာတွေတစ်ခုဖြစ်လာတာအဲ့ဒါအနေရလို့ခေါ်တယ်ခြုံပြီးတော့အခုဒီမှာဆိုလိုတဲ့အနေရကဘာလို့ဆိုရင်သက်ခမောက္ခနာအန္တရာယကရုတိတိအန္တရာယိကောဒီဘဝမှာနိဗ္ဗာန်ရဖို့နိဗ္ဗာန်ကိုသိဖို့နောက်ဘဝမှာကောင်းရသူတိဘုံရောက်ဖို့ အန္တရာယ်ဖြစ်တာပြောတာအသက်အန္တရာယ်လည်းမဆိုင်ဘူးဒီနေရာမှာပစ္စည်းဥစ္စာရဲ့အန္တရာယ်လည်းမဟုတ်ဘူးနော်ဒီယူဆတစ်ခုသည်နတ်ပြည်ရောက်ဖို့အတွက်အဟန္တာဖြစ်တယ်မဖို့နိဗ္ဗာန်ရောက်ဖို့အတွက်အဟန္တာဖြစ်တယ်အဲ့ဒီနှစ်ခုအတွက်အဟန္တာအတ္တကိုလည်းမဟုတ်ဘူးစီးပွားအတွက်လည်းမဟုတ်ဘူးမဖို့နိဗ္ဗာန်အတွက်အဟန္တာဖြစ်တယ် ကောင်းရာဘုံကိုရောက်ဖို့အတွက်အဟန္တာဖြစ်တယ်အဲ့ဒီအဟန္တာတွေနဲ့ပတ်သက်ပြီးတော့၅မျိုးခွဲထားတာရှိတယ်ကမ္မနံပါတ်1ကကမ္မကမ္မသည်အန္တရာယိကတစ်ခုပဲအထောက်အယှက်တစ်ခုပဲကံကနေလဲပြီးတော့ကိုယ့်ရဲ့ကောင်းရသတိဘုံရောက်ဖို့အတွက်အနှောက်အယှက်တစ်ခုဖြစ်တယ်အဲ့တော့ကမ္မဆိုတာဘယ်ဟာတုံးလို့ဆိုလို့ရှိရင် လူတယောက်ဟာစိတ်လိုက်မှန်ပါဒေါသအလျောက်အမေကိုတတ်မိတယ်အဖေကိုတတ်မိတယ်ယဟနာကိုတတ်မိတယ်တန်ခါသင်ကွယ်အောင်လုပ်တယ်မြတ်စွာဘုရားသွေးချိန်တီအောင်လုပ်တယ်ဆိုရယ်ချီမားတဲ့ကံကြီးထိုင်လိုက်တယ်ကံကြီးတစ်ခုပြစ်မှုတစ်ခုကျူးလွန်တယ်အဲ့ဒီ၅မျိုးတည်းကတစ်ခုကျူးလွန်လိုက်တယ်ဒေဝရကနှစ်ခုကျူးလွန်တယ်အဲ့ထဲတစ်ခုတည်းမကအောင်နှစ်ခုကျူးလွန်တယ် တစ်ခုနဲ့တည်းမဲ့အပြစ်ကကြီးနေပြီနှစ်ခုကျိုးလွန်သွားတယ်ဘာလို့ဆိုရင်တန်ခါသင်ခွဲတာရေဖះကိုသွေးစိမ့်တည်အောင်လုပ်တာရေဒေဝရကနှစ်ခုကျိုးလွန်လိုက်တယ်အနန္တရိယကနှစ်မျိုးကျိုးလွန်အဲ့တော့အမေတ္တာရေအဖေတ္တာရေယဟန္တာတ္တာရေတန်ခါသင်ခွဲတာရေရသော်ဗျာသွေးစိမ့်တည်အောင်လုပ်တာရေဆိုရယ်ကံကြီး ငါမျိုးကိုကျွလွန်လိုက်ပြီဆိုလို့ရှိရင်အဲ့ဒီကံဒီကောင်းရသူတိဘုံရောက်ဖို့အတွက်ခြားဖြတ်အနှောင့်အယှက်တစ်ခုဖြစ်သွားပြီ။တေသည်ခြားမဲ့၌လုံးဝတေးကြငရဲကြမယ်။ကုစားလို့မရဘူးအဲ့ဒါ။အဲ့တော့ကောင်းရသူတိဘုံရောက်ခြင်းရဲ့အနှောင့်အယှက်အဟန္တာတစ်ခုဖြစ်သွားတယ်။အဲ့ဒီကံက အဲ့ဒါကိုဆိုလို့အဲ့ဒါကိုကမ္မန္တရယ်လို့ခေါ်တယ်ကာမအန္တရယ်ကံဆိုတဲ့အန္တရယ်လို့ဆိုလို့တယ်အော်တခြားကံတွေကတော့ဒီလောက်ကြီး အပြစ်ကြီးတာမရှိဘူးအဲ့ဒီပိဿနန္ဒရိယကံကတော့ကမ္မန္တရယ်လို့ခေါ်တယ်အဲ့ဒါတော့သိကြပါ့သူကကောင်းရသူဒီဘုံမရောက်နိုင်ဘူးအဲ့ဒါနဲ့အလားတူသာသနာတော်မှာဘာတစ်ခုရှိတော့ဆို မြတ်စွာဘုရားရဲ့တပြိမှပြပြပြင်းပြင်းရဟန်းပြုထားတဲ့ဘိက္ခုနိမကိုချူးလွန်တာနော်ချူးလွန်တဲ့ပြစ်မှုအဲ့တော့ဘိက္ခုနိမကိုချူးလွန်တဲ့ပြစ်မှုကလည်းပဲတေသည်ချမဲ့နဲ့ကောင်းရသူဒီဘုံမရောက်နိုင်ဘူးအဲ့ဒီကံရှိနေတယ်ကောင်းတဲ့ကောင်းရဘုံမရောက်နိုင်ဘူးသူကလည်းအဟန္တာတစ်ခုပဲလို့သူဆိုလို့ အဲ့ဒါကိုကမ္မန္တရကံဒီကာယတုရိဘုံတခြားကံတွေရဲ့တခြားကံတွေဝင်ပြီးတော့အကျိုးမပေးနိုင်ဘူးသူကပဲအကျိုးပေးမှာမကောင်းတဲ့ဘဝတန်းရောက်နိုင်တယ်ဒါကိုကမ္မန္တရလို့ခေါ်တယ်နောက်တစ်ခုကတော့ဘာလို့ဆိုလို့ရှိရင်နိယတမိစ္ဆာဒိဋ္ဌိကံနိယတမိစ္ဆာဒိဋ္ဌိဆိုတာဒီ ပေးလူခြင်းရဲ့အကျိုးမရှိဘူးနော်လှူတာအကျိုးမရှိကံကိုညှင်းဆိုတယ်ကံဤအကျိုးတရားကိုညှင်းဆိုတယ်ဆိုတဲ့မိစ္ဆာဒိဋ္ဌိလောကမှာကံကုသိုလ်အကုသိုလ်ကံဆိုတာမရှိဘူးကုသိုလ်အကုသိုလ်ကံရဲ့အကျိုးဆိုတာလည်းမရှိဘူးနောက်ဘဝဆိုတာမရှိဘူးအမေပေါ်မှာစော်ကားတာလည်းအပြစ်မဖြစ်ဘူးနော်ပြုစုလို့လည်းအကျိုးမရှိဘူးဆိုရက်အဲ့ဒီဒီနတ္ထိကကံခေါ်တာပေါ့ ဒုစရိုက်တွေပဲပါတယ်မိစ္ဆာဒိဋ္ဌိအဲ့ဒီမိစ္ဆာဒိဋ္ဌိယင်တဲ့နှလုံးနဲ့အသေးသေးဆွဲနေအောင်ယုံကြည်ထားပြီဆိုလို့ရှိရင်ဒါဟာနိယတမိစ္ဆာဒိဋ္ဌိကံလို့ခေါ်တယ်အဲ့ဒီနိယတမိစ္ဆာဒိဋ္ဌိကံနိယတမိစ္ဆာဒိဋ္ဌိဆိုတဲ့ဒိဋ္ဌိဆိုတာကိလေသာနိယတမိစ္ဆာဒိဋ္ဌိဆိုတဲ့ဒီဒိဋ္ဌိဆိုတဲ့ကိလေသာရှိပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲ သာသူဒီဘုံရောက်ဖို့မရှိတော့ဟောနောက်ရှက်ဖြစ်သွားပြီမဲ့ဖို့နိဗ္ဗာန်လည်းမရတော့ဘူးအဲမဲ့ဖို့နိဗ္ဗာန်လည်းမရနိုင်ဘူးဒီယူဝါဒကိုမစွန့်သမျှဒီယူဝါဒကိုမစွန့်သမျှနတ်ပြည်ကိုလည်းမရောက်နိုင်ဘူးအဲ့ဒါခြားဖြတ်အနောက်ရှက်တစ်ခုပဲနော်တိကကမ္မန္တရေကမ္မန္တရိကမ္မန္တရာယနှစ်ကကိလေသန္တရာယ ကိလေသာဆိုတာဒိဋ္ဌိကိုပြောတာဒီနေရာမှာမိစ္ဆာဒိဋ္ဌိကိုပြောတာနောက်နံပါတ်3ကတော့ဘာရောဆိုလို့ရှိရင်ဝိပါကံတရလို့ခေါ်တယ်ဝိပါကကံတရားရဲ့အကျိုးဆက်ကလည်းပဲမဖို့နိဗ္ဗာန်ရဖို့အတွက်အနှောက်အယှက်ဖြစ်တယ်သူကအဲ့ဒါဘာရောလို့ဆိုရင်အပယ်လေးပုံသားတွေရဲ့ပဋိသတိ အပေပုံသားတွေရဲ့ပရိသတ်တွေတရိษံတွေရဲ့ပရိသတ်တွေနော်တရိပြိတ်ဟိုတဲ့မော့ငရဲတရိษံပြိတ်တာအတုရကဲသူတို့ရဲ့ပရိသတ်တွေစိတ်ဟာအကုသလဝိဘေဥပခတန္တိရဏစိတ်အဲ့ဒီစိတ်အခြေအနေရှိနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဘဝမှာဘယ်နည်းနဲ့မှတရားတို့တရားမြတ်မရနိုင်တာဒါဒီဒီဝိပါကဆိုတာတားထား နော်ခြေနေမရဘူးအဲ့ဒီပရိသေတွေနဲ့ပရိသေတွေနေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှတရားသူမရဘူးအဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်အဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်နောက်လူသားတွေကဆိုလို့ရှိရင်တော့တရေကန်းလာတဲ့ပုဂ္ဂိုလ်တွေတရေတွေကနားထိုင်လာတဲ့ပုဂ္ဂိုလ်အဲ့တော့တရေကန်းတရေနားထိုင်ဆိုတာကဒီပရိသရေတဲ့နေတဲ့ပုဂ္ဂိုလ်မှာဟိုကုသရဝိပ္ပဥပ္ပခတ္တန္တိရဏဆိုရယ်အဟိ ပရိသရေနေလာတဲ့ပုဂ္ဂိုလ်တွေဟာ မွေးတဲ့အခါမှာမျက်စိပါမလာဘူးနားကြတာပါမလာဘူးဖြစ်ပြီးမှပြတ်တာကိုပြောတာမဟုတ်ဘူးဖြစ်ကိုမဖြစ်ခဲ့တာအဲ့လိုမပါလာတဲ့ပုဂ္ဂိုလ်နောက်ပန္ဒကဆိုတဲ့ပန္ဒုတ်လို့ခေါ်တဲ့ဟာပေါ့နော်ပန္ဒုတ်တို့ဥပတော်ကြီးတို့အဲ့ပုဂ္ဂိုလ်မျိုးတွေရှိတယ်လိန်ကိစ္စနဲ့ပတ်သက်ပြီးတော့ပုံမှန်မဖြစ်တဲ့ပုဂ္ဂိုလ်တွေဥပတော်ကြီးဆိုတာနှစ်ဖက်ချုံ နော်ကြားလဲပါတယ်မှလဲပါတယ်အဲ့လိုပုဂ္ဂိုလ်တကယ်ရှိတာနော်ခုခေတ်တရှိတယ်ကြားအင်ကမအင်ကနှစ်ခုပါတယ်အဲ့ဒီပုဂ္ဂိုလ်ရဲ့တရေဟာအကုသလကုသလဝိဘေဥပခတန်တေရဏအဲ့ဒါတရေကညံ့သည့်အတွက်ကြောင့်တရေဆိုတာဝိဘေစိတ်ပဲတရေကညံ့သည့်အတွက်ကြောင့်သူတို့ဟာတရားဥတရားမြတ်ဆိုတာအတွက်မရနိုင်ဘူး ဘယ်လိုအနေနဲ့မှမရတော့တရားဒီဘဝမှာအဲ့ဒီဘဝမှာဘယ်လိုအနေနဲ့မှမရနဲ့အဲ့တော့ပရိသေတွေကတားထားတယ်ပေါ့ပရိသေတွေကအဆင်မမီတဲ့ပုံကိုယ်တွေလို့သူတို့ပြောရမှာပေါ့နော်ဘလောက်တရားဟောဟောမရနိုင်ဘူးအဲ့ပုံကိုယ်တွေအဲ့ဒါကြတော့ဝိပါကန္တရာယလို့ခေါ်တယ်ပရိသေတွေဝိပဿနာရဲ့ညံ့ဖျင်းမှုပေါ့ဒါမို့တရားရရတဲ့ပုဂ္ဂိုလ်ဟာတိပုဂ္ဂိုလ်ဆိုတာပရိသေတွေကောင်းတဲ့ပုဂ္ဂိုလ်မှရတာလေ တွေးဟိတ်တောင်မှမရနိုင်ဘူးလို့ပြောတာနောက်တစ်ခုကတော့ဘာလို့ဆိုလို့ရှိရင်အရိယူပဝါဒဥပဝါဒန္တရာယိကဥပဝါဒဆိုတာဆွဆွဲတာအရိယပုဂ္ဂိုလ်ကိုဆွဆွဲမိပြီဆိုရင်မတောင်းပန်မချင်းသူကအနှောက်ယှက်ပေးနေမှာပဲအရိယပုဂ္ဂိုလ်ဆွဆွဲရင်တရားဥတရားပြန်လုံးဝမရဘူးမတောင်းပန်မချင်း ဒီဟာကအဟန္တာဖြစ်နေပါပဲဒါကြောင့်မလို့တောင်းပန်လိုက်ရင်ပြေးသွားပြန်ရောသူကြတာတောင်းပန်လိုက်တာနဲ့သူကအဟန္တာမလုပ်တော့မတောင်းပန်သမျှသူကအဟန္တာဖြစ်နေတယ်အဲ့ဒါကိုရိပဝါဒကံလို့ခေါ်တယ်တောင်းပန်လိုက်ရင်တော့ရပြီဒါကြောင့်မို့တရားထုတ်တဲ့အခါမှာဆရာတော်ကြီးတွေကလမ်းညွှန်တယ်မို့လားအရိယာသူတော်စင်တွေကိုပြမမိသည်ရှိသောကရောပါတယ်ဝန်ချပါတယ်အဲ့ဒါပြောတယ် တရားဥမရမှာဆိုလို့အနေဖြစ်တတ်တယ်တဲ့အဲ့ဒါနော်အဲ့ဒါကအရိဘဝရအန္တရာယ်တစ်ခုနောက်တစ်ခုကတော့ယဟန်နေနဲ့ပတ်သက်တယ်ယဟန်တော်တွေမှာမြတ်စွာဘုရားကပြည့်ညတ်ထားတဲ့သိက္ခာပုဒ်တွေရှိတယ်အဲ့ဒီပြည့်ညတ်ထားတဲ့သိက္ခာပုဒ်တစ်ခုခုကိုစိတ်ပါလက်ပါစေရနာနဲ့ကျူးလွန်ထားပြီးတော့မကုစားပဲနေတဲ့ပုဂ္ဂိုလ် အပတန်လန်ရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလည်းပဲတရားဘလောက်ချင့်ချင့်အဲ့ဒီကျွလွန်ထားတဲ့ပြမှုကအဟန္တာဖြစ်နေတယ်အန္တရာယ်ပေးနေတယ်ပေါ့နော်ခြားဖြတ်ပြီးနှောင့်ယှက်နေသည့်အတွက်ကြောင့်မဖို့နေပါဦးမရနိုင်ဘူးတဲ့အဲထုံးစံအတိုင်းကုစားရမယ်ပါရာဇိကပြမှုကျွလွန်ထားရင်လူထက်ရံဘဝကိုစွန့်တန်ခါဒိဋ္ဌိပြမှုကျွလွန်ထားရင်ထုံးစံအတိုင်း အဘကနေကုစားတခြားတိခဘုတ်တေကျွလွန်ထားလို့ရှိရင်ဒေသနာကြာသုံးမျိုးရှိတယ်အဲသုံးမျိုးလုံးမမြတ်စွာဘုရားရဲ့တိခဘုတ်ကိုစေရဏပါပါကျွလွန်ဖော်ပြထားတဲ့ပုဂ္ဂိုလ်တယောက်ဟာတရားဥတရားမြတ်ရနိုင်တယ်နှုတ်ဘုဆိုမရနိုင်ဘူးအဲ့လိုဆိုလို့လေနော်အဲ့တော့ပေါင်းလိုက်တဲ့အခါကျတော့အန္တရာယဆိုတာ အန္တရာယ်မေဖို့နိဗ္ဗာန်ရဲ့အဟန္တာဟာ၅မျိုးရှိတယ်ကံကလည်းပဲဟန္တာနိုင်တယ်ကိလေသာကလည်းဟန္တာနိုင်တယ်ပရိသေဝိဘက်ကလည်းဟန္တာနိုင်တယ်ဆွဆွဲမှုကလည်းပဲဟန္တာနိုင်တယ်မြတ်စွာဘုရားရဲ့တိခဗုဒ္ဓေကိုကျွလွတ်မှုကလည်းဟန္တာနိုင်တယ်ဟန္တာနိုင်တာ၅မျိုးဘာကိုဟန္တာရတော့ဆို တရားတို့တရားမြတ်ကိုဟန်ထားတယ်ကာမတုတိဘုံရောက်ဖို့အတွက်ဟန်ထားတယ်ဆိုအဟန္တာဖြစ်သွားတယ်ပေါ့နော်အဲ့ဒီတော့ခုနကအရိဋ္ဌယဟန်ကကြံတဲ့အန္တရာယ်တွေကို သူသဘောပေါက်တယ်မြတ်စွာဘုရားကပြည့်ညတ်ထားတဲ့ဟာကိုကျူးလွန်ရင်အန္တရာယ်ပြုတယ်ဆိုတာကိုဝီနည်းကိုသင်ယူခြင်းမရှိလို့ဥပဒေကို လေးစားလိုက်နာခြင်းလေးဥပဒေကို သင်ယူမှတ်သားထားခြင်းမရှိသည့်အတွက်ကြောင့်ထိအန္တရာယ်ကိုသူသဘောမပေါက်တာမပေါက်သည့်အတွက်ကြောင့်ဒါအန္တရာယ်မပေးပါဘူးဆိုတဲ့အယူဆတစ်ခုဖြစ်ပေါ်လာတာဖြစ်တယ်ပေါ့နော်မြတ်စွာဘုရားပြညာတဲ့သိက္ခာပုဒ်ကျူးလွန်လို့အန္တရာယ်မဖြစ်ပါဘူးလို့သူပြောဆိုလာတာဖြစ်တယ်အဲ့ဒီပြစ်မှုကိုကျူးလွန်လာတာအဲ့ဒီယူဆကိုဟိုပြောလာတာပေါ့နော်အဲ့တော့သူ့ရဲ့ ပြောဆိုချက်တွေကိုယဟန်တော်တွေကသွားရှင်းပြတော့လေသူကလက်မခံလက်မခံတော့မြတ်စွာဘုရားကိုသွားလျှောက်ကြတယ်အရိဋ္ဌဆိုတဲ့ကိုတော်တော့ဒီလိုအယူဆတွေနဲ့ပြောနေပြီဗျာဆိုတော့မြတ်စွာဘုရားကယဟန်တစ်ပါးကိုခေါ်ခိုင်းလိုက်တယ်ကဲအဲ့ဒါဆိုအရိဋ္ဌယဟန်ကိုသွားခေါ်လိုက်မြတ်စွာဘုရားကခေါ်နေတယ်လို့ဆရာကခေါ်နေတယ်ဆိုပြီးတပည့်ခေါ်ခိုင်းလိုက် ခေါ်ခိုင်းလိုက်တော့ဘုရားစီရောက်လာ။ရောက်လာတော့မြတ်စွာဘုရားကအရိဋ္ဌဒီလိုယူဆရှိတယ်ဆိုလားဟုတ်သလား။တပည့်တော်နားလဲသလောက်တော့ဟုတ်ပါတယ်။ဒီတိုင်းပဲတပည့်တော်ထင်ပါတယ်ယုံကြည်ပါတယ်နော်။ဘုရားကိုအဲ့တက်ပဲပြန်လျှောက်ပြန်။တော့အဲ့တော့မြတ်စွာဘုရားကမင်းကဘယ်လိုလုပ်ပြီးတော့ငါတရားကို နားထောင်တာလဲ။ဘယ်လိုလုပ်ပြီးတော့မင်းသင်ထားတာလဲ။ မင်းအယူဆတွေလွဲမှားနေတယ်ငါဟောတဲ့အတိတ်ပဲကဒါဆိုပြီးတော့ဖြတ်စွာရှင်းပြတယ်ရှင်းပြဖះကိုတော့ပြန်မပြောဘူးဒါပေမဲ့သူ့ရင်ထဲကဝမခံဘူးနော်အဲ့လောက်ထအောင်ဆွဲတာဖះကိုတော့ပြန်မပြောမပြောရဲဘူးသူတန်ခါတွေကြားထဲမှာမပြောရဲဘူးမပြောတော့ဒီတိုင်းငုံခံနေတယ်အဲ့မှာမြတ်စွာဘုရားရှင်းပြတယ်သူ့ဒီ ကာမဂုဏ်ကိစ္စတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအမျိုးမျိုးရှင်းပြီးတော့ဟောထားတာရှိတယ်လေ။ယဟန်တွေကလည်းသူကိုရှင်းပြတယ်။ဘယ်လိုဟောထားတော့ဆိုအပ္ပတာဒကာမဘဟုဒုက္ခဘဟုပါယတာအာရိနောအထပယောသူတို့တို့တဲ့နေမှာမြတ်စွာဘုရားအဲ့ဒါဟောတာကာမတိနဝကထာဆို ကာမဂုဏ်အာယုန်ဒီပေါ်မှာတွေ့တာတဲ့လောဘဟာအပြစ်ရှိတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားဟောတာနော်တော့ကာမဂုဏ်လို့ဆိုရင်နားလဲရမှာကမျက်စိကမြင်တဲ့အဆင့်အာရုံပေါ်မှာနှစ်သက်တာနော်ကာမဆိုတာလူချင်းစရာကောင်းတာဘာတွေတုံးဆိုရင်အဆင့်အတန်အနာအယတာအထိတွေ့အဲ့ဒါကိုကာမလို့ခေါ်တယ် အဲ့ဒီကာမတွေကိုလိုချင်တဲ့တဏှာကိုလည်းကာမလို့ခေါ်တယ်အဲ့တော့ကာမဆိုတဲ့စကားလုံးကအထိပ္ပယ်နှစ်ခုကိုဖော်ဆောင်တယ်အာယုန်တွေကိုလည်းကာမလို့ခေါ်တယ်အဲ့ဒီအာယုန်တွေကိုလိုချင်တာလည်းကာမလို့ခေါ်တယ်အဲ့တော့အာယုန်တွေကိုတော့ဝဋ္ထုကာမလို့ဝဋ္ထုဆိုတဲ့စကားလုံးထည့်ပြီးသုံးတယ်လိုချင်တဲ့ကိလေသာတဏှာကိုတော့ကိလေသာကာမလို့ခေါ်တယ်အဲ့တော့ဝဋ္ထုကာမကိလေသာကာမနှစ်ခုဖြစ်သွားတယ်ဝဋ္ထုကာမက လူချင်းစရာ အာယုန်ဤကိလေသာကာမကလူချင်းတာလူချင်းတဲ့တဏှာအဲ့ဒီနှစ်ခုလုံးကိုမြတ်စွာဘုရားဟောလို့အဲ့တော့ကောင်းကုအာယုန်ဤဆိုတာအပ္ပတာထတာယဝေရှင်းတ်เสียမကောင်းဘူးဘာကြောင့်ရှင်းတ်เสียမကောင်းလို့ဆိုဘဟုဒုက္ခဒုက္ခအများကြီးပေးတတ်တယ် ဘဟုပါယတာစိတ်ပင်မမှုတွေကိုဖြစ်စေတယ်အာရိနောအထဘယောကာမဂုဏ်တွေတွေ့တာတဲ့လောဘတွေဖြစ်နေလို့ရှိရင်အပြစ်အနာစာတွေကအများကြီးရှိတယ်လို့ကာမဂုဏ်ရဲ့အပြစ်ကိုမြတ်စွာဘုရားကာမနာ အာရိနဝကထာဆိုပြီးမြဲတမ်းဟောလို့ရှိတယ်ဒါနော်မြဲတမ်းဟောတယ်အဲ့ဒီမှာဥပမာ၁၀ချက်နဲ့မြတ်စွာဘုရားကာမဂုဏ်တွေကိုဟောထားရှိတယ် ကာမဂုဏ်တွေဟာဘာနဲ့တူတုံးဆိုအမေယိုးနဲ့တူတယ်အထိကင်္ဂလူပမာကာမကာမဂုဏ်တွေဟာအမေယိုးလိုပဲအမေယိုးဆိုတာဘာကြောင့်အမေယိုးလို့ပြောတာအထိကင်္ဂလူပမာအယိုးနဲ့တူတယ်ဘလို့တူတာတုံးလို့ဆိုတော့ နွားသက်သမတယောက်ကနွားကိုဖြက်တတ်ပြီးတဲ့အခါကျတော့အသားတွေကိုလှီးယူတယ်အသားတွေလှီးယူပြီးတော့သွေးလေးပါလေအယုအသားမှန်တယ်အကုန်လုံးချိတ်ယူပြီးတော့အမဲယုတစ်ခုကိုပြစ်လိုက်တယ်ပြစ်လိုက်တဲ့အခါမှာခွေးကတစ်ကောင်ကအဲ့ဒီအမဲယုလေးခြိသွားတယ်အမဲသားအနှံ့ကလေးကတော့ရှိတယ် flavor ကောင်းတော့အဲ့ဒါ အမဲရိုးကြီးကိုဒီခွေးကတနေကုန်ဝါနေတာဝါပါမလားဒါပေမဲ့လို့သူ့ရဲ့အာသာအဲ့ဒီအမဲရိုးလေးပေါ်မှာရဲနေရတဲ့အနံ့လေးရနေတာလေး ਨੇ အဲ့ဒီအမဲရိုးကိုပဲတရက်ထဲရက်ပြီးအမဲရိုးနာပဲနေတဲ့ခွေးဟာဘယ်တော့မှအာသာမပြေဘူးဘယ်တော့မှလည်းမဝဘူးဘယ်ထဲလဲရောက်တာမှမဟုတ်တာဟုတ်နော် အသားလေးတွေအညှိလေးတွေဒီဟိုတဲ့သွေးလေးတွေကတ်နေတာလေးကိုရှားလေးနဲ့ရက်ပြီးဖြေးနေတာကာမဂုဏ်ဆိုတာအဲ့တိုင်ပဲတဲ့အပတ္တတာတာရစရာနည်းနည်းလေးပါတဲ့ဘယ်ဘယ်ကာမဂုဏ်ပဲဖြစ်ဖြစ်နည်းနည်းလေးပဲမျက်စိကအလှပါကြည့်တာဘယ်လောက်ကြာအောင်ကြည့်နိုင်လဲမျက်စိညောင်းသွားမှာနားကတာရတဲ့သခြင်းဘယ်လောက်ကြာအောင်ထောင်နိုင်မှာနော်မွေးကြိုင်တဲ့အနံ့ဘယ်လောက်ကြာအောင်ရှုမှာ လျှာနဲ့ကောင်းတာတွေရတာတွေခံတာဘယ်လောက်ထိအောင်ခံနိုင်အထီးတွေ့တွေဘယ်လောက်ထိအောင်ခံနိုင်မှာတော့မကြခင်ညီးငွေသွားတာပဲလေမကြခင်အစိတ်ပြက်သွားတာကြီးပဲကောင်းတော့အဲ့ဒါပြောတာအပတ္တတာအမေယုတ်တိုင်းပဲတဲ့ကာမဂုဏ်တွေဟာဟုတ်တယ်လို့လို့နဲ့မဟုတ်တာတွေနော်ကောင်းမလို့လို့နဲ့မကောင်းတာတွေ အမေယိုးနဲ့ဥပမာတူတယ်ဆိုအဲ့ဒါပြောတာအနံလေးကြောင့်မို့လို့ငွေပြီးတော့စားခြင်းစရာလေးဖြစ်တယ်ဒါပေမဲ့ဝါလို့မရဘူးခွေးကြီးဟာဝါလို့မရဘူးတရေတပြားများနဲ့အမေယိုးဝါနေလို့သူသွားပဲကြိုးမှာပဲအဲ့ဒါအဲ့ဒါကြောင့်မို့တာယာဝဲဟာအလုံးကိုနေပါတယ်အမေယိုးနဲ့ဥပမာတူတယ်လို့ဒီလိုဟောတာနောက်ဥပမာတစ်ခုကတော့မန္တပေတုပမာတယ် သားထက်နဲ့ဥပမာတူတယ်တော့ဒီလောက်ပြောရုံနဲ့သူကသဘောမသိတာသေးဘူးသားထက်နဲ့ဘယ်လိုတူတာတော့ဆိုဘဟုတတရဏထိနာတယ်အလုံးနဲ့ပတ်သက်နေသည့်အတွက်ကြောင့်သားထက်နဲ့တူတယ်ဆိုတာအမဲစေးမှာအမဲသားရောင်းနေတဲ့အမဲသားဆိုင်ကအလစ်တုတ်သွားတဲ့ခြေကန်းတဲ့ကောင်အမဲသားရောင်းတဲ့ဈေးတဲ့ တခြားအလုံးနဲ့များနေတဲ့အချိန်မှာဝင်ပြီးတော့သူကအမဲတုံးလေးတုံးကိုလစ်တုပ်သွားခြိသွားတယ်အဲ့ဒီအမဲတုံးခြိထားတဲ့ကြီးကန်းကို တခြားကြီးတွေစွန်နေရဝိုက်လိုက်ကြတယ်ဝိုက်လိုက်တယ်အမဲတုံးကိုလွတ်ချခြင်းချမချရင်သူဝိုက်ဆိုင်ခံအဲသူကဝိုက်လိုက်တာတွေကိုကြောက်ပြီးတော့နှုတ်သီးကနေ လွတ်ချလိုက်တယ်တခြားတစ်ကောင်ကဖမ်းပြီးယူသွားတယ်အဲ့ဒီဖမ်းယူသွားတဲ့ကောင်နောက်ကိုကြမ်းတဲ့ချီးရလိုက်ကြပြန်လွတ်လိုက်ရင်တက်တာတယ်မလွတ်လိုက်ရင်ဒုက္ခရောက်မယ်မန္တပေတုပမာကာမဂုဏ်အာယုံဆိုတာအဲ့ဒီတိုင်းပဲဝိုင်းလိုက်နေကြတာနော်အများစုကကြိုက်တာဆိုတော့တဲ့တာထစ်လိုပါပဲတဲ့အမဲတုံးကိုခြိထားသမျှဒီငဲ့ဟာစိတ်ခံနေရမယ် အေးစစ်စစ်သူနေလို့မရဘူးသူသွားတဲ့နောက်ကိုဝိုင်းလိုက်နေကြမှာပဲခွေးတွေနွားတွေဆိုတာလဲငယ်ငယ်တုန်းကတော့နွားရိုင်းလိုက်တဲ့ဆိုတာကြားဘူးတယ်လေတွေ့လဲတွေ့ဘူးတယ်နရိုင်းလိုက်တဲ့ဆိုတာအချမ်းနေပါလေလဲအကုန်လုံးကျိုးပိကုန်တာပဲနွားတွေလာတယ်ဆိုခွေးတွေဆိုတာလဲအဲ့တိုင်းပဲလေမွေးတွေဆိုတာလဲအဲ့တိုင်းပဲလေကာမဂုဏ်ကိစ္စနဲ့ဆိုရင်မောင်းလို့မရမရဘူး အဲ့တော့လွတ်ရင်လွတ်မလွတ်လို့ရှိရင်ဒုက္ခရောက်တယ်ဒါဟာဘဟုတာဒါရဏအများနဲ့ပတ်သက်နေတဲ့ကာမဂုဏ်အာယုံဟာဒုက္ခပေးတယ်လို့လွတ်ရင်လွတ်မလွတ်ရင်ကာမဂုဏ်အာယုံဟာလည်းပဲဒီလူကလွတ်ရင်လွတ်မလွတ်ဘူးဆိုရင်ဒုက္ခပဲဝိုင်းစောခံရမယ်လို့ဆိုလို့အဲ့ဒါကြောင့်ဟိုကာမဂုဏ်အာယုံဟာသာထစ်နဲ့လည်းအလားတူတယ်နောက်ဥပမာတစ်ခုကတော့တိနုကုပမာကာမ မြက်မီးရှူတဲ့မြက်တွေကိုကောက်ရိုးတွေကိုထုံထုံပြီးတော့မီးရှူမီးမီးရှူတိုင်းလောက်တာပေါ့လေမောင်းတဲ့အချိန်မှာကောက်ရိုးတုံးကြီးကိုမီးရှူပြီးတော့သွားတာအဲ့ဒီကောက်ရိုးထုံမြက်မီးရှူနဲ့လာသရတူတယ်အဲ့တော့မြက်မီးရှူဆိုတာဟာမီးရှူလိုက်တာနဲ့တည်းပဲနဲ့ဝုန်းဆိုတောက်ပြီးတော့လွတ်ချရင်ချမချရင်လက်လောင်ပြီသူကကင်ထားတဲ့လက်ကိုလောင်ပါပဲသူက အဲ့တော့ကာမဂုဏ်ဆိုတာလည်းပဲဒီတိုင်းပဲတဲ့လွတ်ရင်လွတ်မလွတ်လို့ရှင်ဒီပုဂ္ဂိုလ်ခံရမယ်ကာမဂုဏ်အာယုန်နဲ့နှမျောနေတဲ့ပုဂ္ဂိုလ်ဟာအပဲဆင်းရဲတက်နိုင်မှာမဟုတ်ဘူးလို့သူတို့ဆိုလိုတာပေါ့နော်ဒါကြောင့်မို့တိနုခုပမကာမကာမဂုဏ်တွေအမျက်မရှိူးနဲ့တူတယ်လောင်တတ်တယ်ကင်ထားတဲ့ပုဂ္ဂိုလ်လောင်တယ်လွှင့်ရင်ချမ်းသာတယ် ကာမဂုဏ်တွေကလည်းပဲလွတ်လိုက်ရင်ချမ်းသာတယ်၊ကင်ထားလို့ဆုပ်ကင်ထားရင်လောင်မယ်။အဲ့ဒါကြောင့်မို့ယမိရှုနဲ့တူတယ်လို့ပြောတာ။နောက်တစ်ခုကတော့အင်္ကာရကာတုပမာကာမမိချီထွင်းနဲ့အလားသဏ္ဍာန်တူတယ်တဲ့။မိချီထွင်းဆိုတာမိချီကလေးရဲနေအောင်ထည့်ထားတယ်။မိချီထွင်းကြီး။ အနာနာမကတ်နဲ့ကတ်ရင်ပူတယ်အဲ့တော့အလုံးကိုပူတာမိကြီးတွင်ကြီးကနော်အုပ်ဖုတ်နေတဲ့နေရာတို့ထုံဖုတ်နေတဲ့နေရာတို့ကျဲနေတဲ့နေရာတွေသွားကတ်ရင်တော့တော့ပူတာပဲလေမိကြီးတွင်နဲ့ဥပမာကာမဂုဏ်လည်းထို့တူပဲကာမဂုဏ်အာယုံကို တွေ့တာတာနဲ့တပြိုင်နက်ပူပန်မှုတွေအများကြီးလာတယ်စိတ်ပူရမယ်ကာမဂုဏ်အာယုံ လက်ခံထားတဲ့ပုဂ္ဂိုလ်ဟာ အမြဲတမ်းစိတ်ပူနေရမယ်ဘယ်တော့မှစိတ်မချမ်းသာဘူးနော်ဒါဘို့ပြီးကြီးတွင်းနဲ့လာသရံတူတယ်လို့ဒီလိုဆိုတာအဲနောက်တစ်ခုကတော့သူပိနကုပမကာမကာမဂုဏ်ဟာအိမ်မက်နဲ့လာသရံတူတယ်လူတွေခံစားနေကြတဲ့ကာမဂုဏ်ဟာအိမ်မက်နဲ့တူအိမ်မက်ဆိုတာနိုးရံနဲ့ပျောက်ပြီလေကာမဂုဏ်ကလည်းထုတ်ရဲခံစားလို့ကောင်းနေတော့ရှိသေးတဲ့ ပျောက်သွားရောလက်လွတ်ဆုံးရှုံးသွားအဲ့တော့ကာမဂုဏ်ဟာအိမ်မက်လိုပဲအမှန်တမ်းတူတောင်းတဲ့မျက်စိလူရဲ့ရှင်တဲ့နှလုံးထဲမှာထင်းလာတဲ့အရာသာဖြစ်တယ်လို့သူတို့ဆွလို့တာပေါ့နော်အဲ့တော့ဒီလို ဥပမာတွေနဲ့ကာမဂုဏ်ရဲ့အပြစ်တွေကိုရသော်ဗျာကာမဂုဏ်နဲ့ပတ်သက်ပြီးအကောင်းဟောတာတခုမှမရှိဘူးအဲ့ဒီလိုဟောထားတာဖြစ်ပါရဲ့တန်နဲ့ ဒီအရိဋ္ဌယဟန်ကာမဂုဏ်ကိုအပေးတဲ့စကားဘာကြောင့်ပြောရလဲအနေမဖြစ်ပါဘူးကာမဂုဏ်ကမဖို့နိဗ္ဗာန်ရဲ့ဟန်တာမဖြစ်ပါဘူးလို့သူပြောတာသူ့ရဲ့လွဲမှားနေတဲ့အယူဆတရားသာဖြစ်တယ်ပေါ့တကယ်ကတော့ကာမဂုဏ်အာယုတွေကဒုက္ခပေးတဲ့အရာတွေသာဖြစ်တယ်လို့ဒီလိုဟောတယ်အဲ့တော့ဒီအလကတုဘောမှာတုတ်မှာမြတ်စွာဘုရားဟောပြောတဲ့အချက်တရားနောက်ပိုင်းကြလို့ရှင်အသေးစိတ်လောက် ကွာအရိဋ္ဌယဟန်ရဲ့အယူဆနဲ့ပတ်သက်ပြီးမြတ်စွာဘုရားကကာမဂုဏ်အကြောင်းတွေကို ရှင်းပြပြီးတော့ဒီအနေရှိပုံကိုရှင်းပြနေတဲ့အတိုင်းအတာတစ်ခုဒါကြောင့်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့အပိုင်းတစ်မှာဒီကနေ့ဤမြသာမှတ်သားပြီးနောက်ရက်တွေကြတော့မှကျန်တဲ့အပိုင်းတွေဆက်လက်ပြီးတော့နိုင်ယူကြရအောင်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ထိသနာတော်တွေမှာလာတဲ့အတိုင်း နိုင်မသားကြပြီးတော့မိမိတို့ကိုယ်တိုင်ရှောင်းရံဆောင်းရံရှောင်းရမယ့်တရားကိုရှောင်းလို့ဆောင်းရမယ့်ကျင့်ဆောင်ရမယ့်တရားကိုကျင့်ဆောင်ခြင်းဖြင့်မိမိတို့လူရှိရဖြစ်တယ်နိဗ္ဗာန်ချမ်းသာကိုကိုစီကုံကမျက်မှောက်ပြုနေအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း ရှေးဆက်ချရအောင်ရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအသိဉာဏ်ရာရှိမသာလင်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်ဓမ္မအသိဉာဏ်ရာရှိစေရန်ရှိတန်ကြလျေဓမ္မတပင်စင်ကျင်ပါ ပြုလုပ်ကြ၍အပဒဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကို ထာတဝဝတ္ထုအစွစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်း ဤကောင်းမှုဤဘုဗ္ဗကကိုအမိအဖာအဖို့အဖွာဆရာသမားမှစ၍ဝါသူကဝါသာဒုနပြမတတ္တဝါများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြ ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာရော